ကြသည်ဓမ္မကြည်လင်ဒီမုံရောတဲ့သွေမနာသိအလားကိုအညာမရွေရောစေစေလောမြေကြီးကြီးလေတွေ့ရပေသော ခြင်းကြောက်စေလွတ်မှမလွတ်မကြာသင်္ခန္ဓာသည်ချမ်းသာဖုံးနိုင်မှန်ပါသည်ခေါက်ဆိုပါ တရားဟောကြားညွှန်ကြားသောတရားတော်ဒီဟုသောမှန်ရင်မှတင်၍သိစေပါဒီလိုဆိုရတော့အဲ့ဒါကအစိုးရတွေဒီဒီဆိုတဲ့စကားလုံးကိုအစိုးရမှာကြဘုရားချမ်းမြေတာအဒိဋ္ဌံခေါ်မှုရှိတယ် ဌာနတွေမှာအစည်းအဝေးတွေမှာဖွင့်တဲ့ဒိဋ္ဌာန်ဆောင်ဖို့အဲ့ဒါဒီဆောင်ကလေးရဲ့ပထမဆုံးစာမျက်နှာရဲ့အတွင်းကဒီဥစားကြပါစို့ဆိုတာအဲ့ဒါချမ်းမြေ့ကြဒိဋ္ဌာန်ဆောင်ဖို့ပဲဝေလူဝမြတ်စွာဘုရားပြိဋိဘံသမေဝါမှာဝေဒတိဒီနေ့ကဝေလူဝရွာမှာရှင်မမြတ်ဘုရားမှာကြားတဲ့အရေးကြီးတဲ့စကားကိုလင်္ကာ လုပ်ပြီးတော့ရေးထားတာအဲ့ဒီမှာလည်းပဲဒီဆိုတဲ့စကားလေးပါတယ်ဒါပေမဲ့ဘုရားရှင်မေတာအမှုဆောင်နေတဲ့ကပဲအဲ့ဒီဒီလေးကိုဒီကြီးဖတ်ကြတယ်အခုဒီမှာတော့အောက်ပြပါလားမသိပါဘူးပါတယ်နော် လူနာပြမတတဝါတို့များစွာကြိုးရချမ်းသာလှသည်အဲ့ဒါအဲ့ဒါချမ်းသာလှသည်လို့တချို့မှုဆောင်နေဒီကြကြောင်းပါတယ်ကပါတဲ့မှုဆောင်နေအခုတိုင်ပြီးနေကြတယ်မိလို့ပြင်ပြလို့လည်းမရဘူးဖြစ်နေသူတို့နှုတ်ကြိုးနေ နခင်မှာတတဝါတို့များစွာကြိုးရချမ်းသာလာသည်ဘုရားမြတ်စွာသာသနာသည်ရှိကြတိရရှိကောင်းဝန်၍ကျမ်းမှန်တော်ဘွားပြည့်မြများလျက်ရာများချမ်းသာချမ်းမြေ့ပါအောင်မြင်သာတို့များတာဝန်သာကြိုးစားကြပါစို့ချမ်းမြေ့ရိတ်တာဝေယဝုဇ္ဇအပေါ်ရ ဒိဋ္ဌာသဘောတဆိုကြည်ပါလားနာဗျာမ ကြသည်င 6ပါးမှာပြည့်လျော်ရာပဏိနည်းနဲ့အဲ့ဒီစိတ်အငြိကြီးပြောက်သွားပြီးစိတ်ဖြူစင်အောင်ကြိုးစားပါတဲ့၆ဝိနည်းဖြင့်ပြောက်စေလို့မှမနဲ့မပြာပြင့်ခံလာပြီးချမ်းသာထွန်းလိုက်မှန်ပါသည်အဲ့ဒီမှာ၆ဝိနည်းဆိုတာအဲ့ဒီဆောင်ဖို့ရဲ့အထက်ကဆောင်ဖို့ထဲမှာ၆ဝိနည်းပါတယ်ဒီရင်တရင်ကအတူတူအရင်ရှင်းပြခဲ့တယ် ရီသံဃာရတဲ့ကဒေဝနာတော်ပေါင်းစုံဆိုတဲ့အဲစိတ်မင်းများကိုဖြူစင်စေပြီးမိ၆မျိုးမေဒီစိတ်ကိုဖြူစေလိုတော်သူတို့အာယုန်ညမျိုးစုံနဲ့မကြုံတွေ့စေမမွေစေတဲ့လောဘဒေါသမောဟစိုက်တဲ့ကိလေသာအမြင်နဲ့စိတ်ထဲမှာဝင်လို့မို့အဲ့ဒီ မြင်မဲ့ဖြူစင်စေခြင်းရင်ဘုမဟုတ်ဖြူစင်နေတဲ့စိတ်ကိုမမြင်မဲ့စေခြင်းရင်စိတ်အမြင်မဲ့ကိုဖြစ်စေနိုင်တဲ့အာယုလောဘအာယုဒေါသအာယုအာယုမပြုတ်နဲ့ရှင်းလိုက်ပါတဲ့ဒေါသလောဘဖြစ်စရာအာယုဒေါသဖြစ်စရာအာယုနဲ့တွေ့ကြုံမဲ့နေရာမတော်နဲ့တွေ့ကြုံမဲ့စိတ်ကူးစိတ်ဓာတ်မပြုတ်နဲ့ အဲဒါလိုလောဘဖြစ်เสียဒေါသဖြစ်เสียအာယုံကိုအာယုံပြုတ်ပြီဆိုလို့ရှိရင်လည်းအဲ့ဒီအာယုံမှာစိတ်ကပျော်မွေ့မနေအောင်ပျော်မွေ့ပြီးလောဘဒေါသမောဟအငြင်းကြီးကမနေအောင်စိတ်ကိုဆုံးဖြတ်ထားပါရောင်လေးဘုံဘုံကောင်းအာယုံဒီလောဘဖြစ်เสียအငြင်းကြီးအာယုံကြောင့်လောဘအငြင်းကြီးဒေါသအငြင်းကြီးဖြစ်နေပြီလို့ ကိုယ့်ကိုယ်ကိုသိပြီဆိုလို့ရှိရင်လည်းပဲတဲ့ဒီအာယုံကိုဆက်သက်ပြီးအာယုံပြုမနေပါနဲ့တရားဘုဒ္ဓပြည့်စရာအာယုံဘုရားအာယုံတရားအာယုံစိုက်တဲ့အာယုံတွေကိုပြတ်ပြလိုက်ပါတဲ့ယောနိဘုံဘုံကောအာယုံဒီညုလုံပတိညာချိန်ကြီးလောညုလုံပတိအပြာများလာလာညာချိန်ကြီးလောညာနဲ့စင်လာချင်းချိန်ဝေပါပါတဲ့ လောဘလက်ခံတတ်တာကာမရာဒေါသမောဟမာနစိတ်ဓာတ်မြင့်ရိယာဆိုတဲ့အငြိအကျေးတရားတွေငါစိတ်ထဲမှာဝင်နေတာဒါလက်ခံတတ်တာကောင်းတာလားဒီလိုလက်ခံရအပြင်အကျိုးများမလားအကျိုးနဲ့မလားအစိုက်ပြီးဉာဏ်နဲ့အကျဉ်းချင်းအခါမှာအပြန်အလှန်လားဆင်းရင်းဆင်းရင်းစဉ်းစားဖြစ်နေပြီးတော့ဒီဉာဏ်ကြီးကိုပြောပါ လိုပฏิညာဉ်ချင်းကြီးလောပို့ပြီးမေတ္တာမေတ္တာပွားပြီးပါတဲ့မေတ္တာပွားရင်လည်းစိတ်ထဲအငြိမ့်ချင်းမပါဘူးဒီကနေ့မိတ္တနာမှာတတ္တဝါအများချမ်းသာစေလိုတဲ့စိတ်ထားဖြစ်နေရင်စိတ်ကလေးဟာကြည်လေးငြိမ်းချမ်းအေးမြပြီးတော့ကြည်လေးနှစ်သက်ငြိမ်းနေတာဒီတော့ပဲကိလေသာညစ်ကြေးဝင်တော့မလားဉာဏ်ချင်းကြီးတော့ ဆိုပြီးမေတ္တာသမထာနဲ့အဲ့မှာဓမ္မလေးတွေတက်ပေးထားတယ်ဆိုပြီးမေတ္တာနောက်ကသမဘလောက်လေးသမထာနဲ့သမထဘာဝနာပွားတဲ့အားဖြင့်လည်းသိဉ္ဇေကျေသင်ကြပါစေသင်ကြစီပါလေတဲ့သမထဆိုတာအာယုတစ်ခုထဲမှာစိတ်ဆိုင်ပြီးပြီးနေတာဒါကြောင့်မလို့ကိလေသာတွေမဝင်မဲ့ငြိမ်းနေတာစိတ်ကလေး သမထဘာဝနာပွားခြင်းအပြင်လည်းညီကျေးသက်ဆိုင်တယ်။ပွားရာဝိပါဝိပါဆိုတဲ့သကလုံးရဲ့နောက်က6ဝိပဿနာပွားခြင်းအပြင်လည်းပဲလောဘဒေါသမောဟမာနအိဒါမစ္စယအညီကျေးသင်ကျေးသိနိုင်ပါတယ်တဲ့။ပွားရာဝိပါနိချာယတွင်ပညာရာတုံဖြူစိတ်ဖို့ဒီအဲ့ဒီနိချောက်မျိုးတွေက မိမိနဲ့တက်မလျော်ရာအချိန်ကာလနဲ့တက်မလျော်ရာအချိန်အနေနဲ့တက်မလျော်ရာနိုင်မယ်ထင်တဲ့နည်းနဲ့စိတ်အငြိအငြိဖြူစဲအောင်ကျော်သေးပါတဲ့အဲဘလို့ဘလို့ပြန်တက်တဲ့လုံးတပန္နရာလုံးချမ်းသာပါလိမ့်မယ်မေဒီစိတ်ကိုဖြူစီလိုတော်ထူထူအာယုံညမျိုးစုံနဲ့မကြုံတွေ့စေမမိုးစေပဲကြောင်းလေပုံမှန်ကောင်း ယုန်ဒီညုပတိညာချိန်ကြီးလဲဆိုပြီးမေတ္တာသမထာနဲ့ပွားရာဝိပါနိ6ရတွင်ပြည့်မြတ်ရာတုံဖြူစိတ်ဖုံးဤတလုံးချမ်းသာလိမ့်မည်ဒီ သိုံရသဘောလို့အဲဒီကြည်လင်ပြည့်စုံနေတဲ့စိတ်ကိုစိတ်ကိုညင်မဲနေတဲ့စိတ်ညင်မဲကြောင့်ဥပ္ပတိလေးတဲ့တရားတွေကဝင်ဝင်ပြီးနှောင့်ပြလိုက်တဲ့အခါကျတော့စိတ်ဟာညင်မဲညင်မဲပါရတယ်တဲ့အထောက်အပံ့အားဖြင့်ညင်မဲပါရ ဒီဥပတိလကတရားတွေစိတ်ထဲကပွာပါရတော့စိတ်ကဖြူစင်းသွားတယ်စိတ်ဖြူစင်ယုတ်ကြည်လည်းမယုတ်ကြည်လည်းမငြမ်းလာယုတ်ကြည်လည်းမီလည်းလို့ကြည့်ရစိတ်ဖြူစင်မီလည်းလို့ကြည့်ရယုတ်ကြည်လည်းပြီးချမ်းလာရမဟုတ်ဖြူစင်တဲ့စိတ်အစဉ်မှာပါဝင်တဲ့အတိတ်ကလည်းထက်လာတော့ ကြောင်းအကျိုးအကောင်းအဆိုးကိုခွဲခြားသိတယ်အမှားအမှန်ခွဲခြားသိတယ်ဒါရမကဘုဟုသိတဲ့သံသံဖို့ရှိတဲ့အတိရတယ်ဒီကသံဖို့ရှိတဲ့အတိကဘာလဲလို့ဆိုတော့ယုတ်သဘာဝကိုသဘာဝအမှန်တိုင်းထိုးထွင်းသိတဲ့ဝိပဿနာဉာဏ်စိတ်သင်ခြင်းနေလို့ရှင်ဖြစ်တယ်နာမ်သဘာဝကိုသဘာဝအမှန်တိုင်းထိုးထွင်းသိတဲ့ဝိပဿနာဉာဏ်ဒါလည်း ဒီအတိလည်းပဲစိတ်စင်ကြယ်လို့ရှိရဖြစ်တယ်။ဒါကြောင့်မလို့စိတ်စင်ကြယ်ကိုရည်ကြည့်တယ်။မိနိမတိကမူလပါဏတာဝဋ္ဌတုပ္ပါဒီစိတ်ညင်မဲ့ကြောင့်တရား36ပါးကိုဖော်ပြထားတယ်။အဘိဓါဝိတမလောဘစိတ်တ္တဥပ္ပကိလေဥပ္ပကိလေတော ကသူတော်ဘာစည်းစိမ်ကိုမိမိစည်းစိမ်ဖြစ်စေလိုလိုမှုရှေးပြုကြံစီခြင်းအဘိဓါတိ၎င်းဝိသမလောဘမတရားလိုခြင်းမှုလောဘတိ၎င်းစိတ်တတစိတ်ဤဥပ္ပကိလေသောညင်မဲကြောင့်တရားပေသည်ဒီဘာဒီတဲ့ကိုယ်စီရင်ဖြစ်စေလို့ဖြစ်စေလို့စိတ်ထားနဲ့ဖြစ်စေလို့စိတ်ထားနဲ့မတရားတဲ့လောဘဟာဒါစိတ်ကိုညင်မဲစေတဲ့ တရားတွေပဲပုံမြင်မဲ့ကြောင့်တရားပဲတဲ့မြာပါတော့စိတ်တပဥပတိလေးတော့မြာပါဒဆိုတာသူတော်ဘာကိုဖြက်စီးစေလို့ဖြက်စီးလို့ခြင်းဖြက်စီးစေလို့ခြင်းဒေါသသူတော်ဘာနာမည်ပြည့်စင်ခြင်းနဲ့ ကြောင့်ဘုရားမန္တကိုတနည်းနည်းနဲ့ဖြစ်တယ်အထူးသဖြင့်မကောင်းတဲ့အတွက်မဟုတ်တဲ့အတွက်အမနာပါတဲ့နေပြပြီးတော့ဖြစ်ပြီးတယ်ဗျာပါရအဲ့ဒါကိုလုပ်ခြင်းနဲ့စိတ်ပါဗျာပါရစိတ်ဘုရားကိုဖြစ်ပြီးခြင်းနဲ့စိတ်သူစည်းစိမ်ဥစ္စာဖြစ်ပြီးနေခြင်းနဲ့နောက်ဆုံးမှသူယုံတဲ့အဲ့ဒါဖြစ်ပြီးနေခြင်းနဲ့ဒီစိတ်ဗျာပါရစိတ်ဒေါသပဲနောက်ဒေါသ ဆိုတော့စိတ်ဆိုးတာဒေါသပဲစိတ်ဆိုးတာမြတ်ထွက်တာဒေါသပဲဒေါသကိုပဲနာမည်မျိုးတတ်တာတော့နောက်ဥပနာဟောစိတ်တတာဥပ္ပကိလေဟောဉာဏ်မျိုးဖွဲ့တာလဲစိတ်ရဲ့ဉာဏ်ပဲကြောင့်တရားပဲတဲ့ဉာဏ်မျိုးဖွဲ့တယ်ဆိုတာဒေါသမပြေပဲဖြစ်နေတာပေါ့ဒေါသမပြေပဲဖြစ်နေတာ ဥပသတ္တရဲ့နာဟဖွဲ့ချီထားတဲ့တရားဥပနာဟသတ္တရဲ့ဖွဲ့ချီထားတဲ့တရားဆိုတာဒေါသဆိုတာအဲဒီဒေါသမပြေနိုင်မပြောက်နိုင်ဘူးဒီပုဂ္ဂိုလ်စဉ်းစားမိတိုင်းစဉ်းစားမိတိုင်းနဲ့စိတ်ကဒေါသဖြစ်နေတော့အဲဒါဉာဏ်မျိုးခေါ်တယ်အကျဉ်းချင်းဘာမှထပ်ထပ်ဖြစ်နေတဲ့ဒေါသမကြေနိုင်မချမ်းနိုင်ဖြစ်နေတဲ့ဒေါသကိုဥပနာဟခေါ်တယ်ပရိယောတ္တ မာရိယဆိုတာနောက်မက္ခမက္ခစိတ်တတဥပ္ပတိလေးတော့မက္ခဆိုတာလည်းပဲစိတ်ရဲ့ညီကြီးပဲတဲ့မက္ခဆိုတာဘာလဲဆိုတော့သူကျေးဇူးချေဖြစ်တာမိမိတော်မှာသူများကတင်နေတဲ့ကျေးဇူးကိုကျေးဇူးမသိရပါဘူးကျေးဇူးချေဖြစ်တာအဲ့ဒါမက္ခ ဝိနာပနာပလာဝတဲ့မိမိဘောမှာသူတော်ဘာပြုခဲ့တဲ့ကောင်းတဲ့အပြုအမှုကျေးဇူးတရားကိုရှင်းပြတဲ့သဘောတဲ့ဒါမခနာပလာတာပလာတာလည်းပဲသိရညည်ကျေးဥပကိလေသာပဲတဲ့ယုဂကဟာခေါ်တယ်ယုဂကဟာဆိုတာမိမိရဲ့ ပုဂ္ဂိုလ်ကိုတက်ပြီးပြိုင်တဲ့စိတ်ထားမိမိရဲ့သီလပါရာတက်ပြိုင်တဲ့စိတ်ထားသမာဓိပါရာပြက်တက်ပြိုင်တဲ့စိတ်ထားပညာပါရာကိုတက်ပြီးပြိုင်တဲ့စိတ်ထားမတူဘဲနဲ့တူတာပေါ့အဲ့ဒါပလာတာဒီစိတ်ထားလည်းပဲဒီစိတ်လည်းပဲဒီလေဥပ္ပတိလေဒါစိတ်မြင်မဲ့ကြောင့်ပဲတဲ့ ရိဒါဆိုတာမနာလို့တာသူတော်ဘာကိုယ်တည်းပါနေတာမနာလို့တာသူတော်ဘာကိုယ်တည်းပစ္စည်းချမ်းသာတာမနာလို့ဘူးသူတော်ဘာကိုယ်တည်းခင်မင်းလူများနေတာမိတ်ဆွေများနေတာမနာလို့ဘူးသူတော်ဘာကိုယ်တည်းကြီးညိုလူများနေတာမနာလို့ဘူးသူတော်ဘာကိုယ်တည်းကြီးဝါဖြစ်နေတာမနာလို့ဘူးရုပ်ချောတာမနာလို့ဘူးကိုယ်တည်းပါတာမနာလို့ရသမျှအိတ်တာဒီလိုပဲသိဉ္ဇမဲကြောင့်ဥပ္ပတိလေးတာပဲတဲ့မကောင်းတဲ့စိတ်တွေပေါ့ င်တဲ့ကြောင့်တရားတော်မစ္စရိယဆိုတာနှမျောတဲ့တွန့်တူတဲ့ဝန်တူတဲ့အဲ့ဒီမစ္စရိယကိုကျမ်းစာမှာ၅မျိုးပြအဲ့ဒါကတော့နောက်မစ္စရိယကိုမကျင့်မကျဲတဲ့ပြောရတာကြရမှာပြောရလာဘမစ္စရိယတဲ့လက်လာဘမှာဝန်တူတာဝဏမစ္စရိယတဲ့ဘုံကျေးဇူးမှာဝန်တူတာရုပ်ဆင်းအင်္ဂါမှာဝန်တူတာစသည်ပေါ်တယ် ပြစ်မရှိတဲ့ရောင်ရောင်ဖြစ်အောင်လက်ပတ်တဲ့စိတ်ထားမာယာနောက်သာတေယသာတေယကိုသေရာဒိတာပါဝေါ်လို့ဆိုတဲ့အကောက်ပြစ်စင်ရတဲ့စိတ်တဲ့အပြစ်စင်ရတဲ့စိတ်တဲ့အောက်ပြစ်စင်ရတဲ့ဆိုတာမိမိမှာမရှိတဲ့ဘုံကို ရှိအောင်ဆောင်တာတဲ့ကိုယ်တရားမကြည့်ပဲနဲ့တရားရှိခြင်းအောင်ဆောင်တယ်ကိုယ်ဓမ္မရင်းမကြည့်ပဲနဲ့ဓမ္မရင်းရှိခြင်းအောင်ဆောင်တယ်အစရှိတဲ့ခြင်းမရှိတဲ့ကိုရှိအောင်ဆောင်တာပါတရားဒီပါတရားကိုကျမ်းစာကအာယတနမေတ္တာအာယတန၅နဲ့တူတယ်တဲ့ဒီလိုဆိုတာဘာကြောင့်လဲဆိုတော့အာယတန၅ပါးတဲ့ မွေနဲ့တူတယ်တဲ့အမေကတော့ငါလေတဲ့ဒါကြောင့်မွေတွေနဲ့တွေ့တဲ့အခါဒီအာယတနာငါကကောင်းကိုပြတယ်ဒီငါမင်းနဲ့တူပဲတဲ့ဒါကငါတွေနဲ့တွေ့တဲ့အခါကျအမေပြတယ်တဲ့ဒေတာငါမင်းနဲ့တူပဲအဲလိုစဉ်းစားပြီးတော့မရှိတဲ့ပုံရှိဟာဆောင်နေတဲ့ဟိုဒါကတော့သူကျမ်းဂန်ကဥပမာ ဘုန်းကြီးတို့လောကမှာပြောကြတာတော့ရှိရမလားအဲဒီကောင်ကလင်းတော့ပါကွာဆိုတာပြောကြတယ်ဟုတ်လားဘာလို့ဒီကောင်ကလင်းတော့ပါကွာဆိုတာကျွတ်တဲ့တွေ့တဲ့အခါကျတော့ဒီငါမင်းတို့လိုတမျိုးတော့ပါပဲကျွတ်ပါကွာလို့ပြောတယ်ကျွတ်တဲ့နဲ့တွေ့တဲ့အခါကျတော့တာမန်ကြပြီးတော့ဒီပါမှာလည်းပြန်နေတာပဲငါမင်းတို့လိုဆက်ပါပဲလို့ လို့ပြောတယ်တော့ဒါကတော့ဘာပြောရမလဲနောက်တနည်းကတော့ကျောခွန်တောင်းတဲ့အခါကျတော့တောင်းပန်ပြပြီးတို့ကျွတ်ဟုတ်ပါဟောကြည့်ဟောတာညက်တယ်လို့ပြောတယ်ဒါကြောင့်မို့ကျွတ်ခွန်လွတ်သွားတယ်နော်ကျောခွန်တောင်းကိုရလာကြတဲ့အခါကျတော့လည်းပဲအဲ့တော့ငါဟုတ်ပါဘူးကြည့်ပါကောင်းကြည့်တော့မရော့နဲ့ကောင်းနဲ့ကျွတ်ပါလို့ဆိုတော့ငါခွန်လွတ်သွားကြရောတဲ့ဒါလည်းပြည့်ရအဓိကသဘောပေါ့ ကပြည့်စုံတဲ့သဘောဒါသမ္မာသမ္မာဆိုတာသက်ထံဉာဏ်တနာစိတ်ဉာဏ်တနာကြီးဖြစ်နေတာစိတ်ထက်တဲ့ဉာဏ်နဲ့ဆိုတော့သူ့မှာမာနအပြည့်ရှိနေပြီပေါ့ဒါကြောင့်မလို့သက်ထံဉာဏ်နဲ့မာနစိတ်ကိုသမ္မာခေါ်တယ်တရားဘဝမာနရဲ့ ပြောတယ်ကျမ်းမှာဆရာပါလို့သူကတနေ့ကိုဒါတပုတ်ရတယ်ဆိုလို့ရှိရင်အေးငါကတရားကမပုတ်ရအောင်ဖြစ်တယ်သူကတရားအထုတ်တာတနေ့မှဉာဏ်တစ်ခုတက်ရဆိုရင်ငါကဉာဏ်တစ်ခုသုံးလို့တက်အောင်ရှိမှမူရင်းကိုဆက်ဆက်တော့မဟုတ်ဆက်အထုတ်လိုက်မှာအဲ့ဒါလို့ဆိုလို့ရှိရင်မပါရမဟုတ်ပါဘူးတဲ့သူတို့ကလည်းကောင်းလားမကောင်းလား ပြီးသွားပါတယ်တဲ့တယောက်တည်းပြတ်တော့ရွတ်တော့ပြောနော်အဲ့ဒါရပါရမမဟုတ်ပါဘူးတဲ့အကုသိုလ်တက်မှာကုသိုလ်မဟုတ်တဲ့တက်မှာပြိုင်တာအဝေါ်သားပြိုင်တာရုပ်ရှင်ကြည့်တာပြိုင်တာသင်္ကတိတဝဝနဲ့ပြောင်းပြောင်းပြိုင်တာအဲ့ဒါအပါရပါတယ်နော်သူကဆယ်ရက်တည်ရှိတာဝလို့ရှိရင်ငါက15ရက်တည်ရှိတာဝမဟာအဲအဲ့ဒါပါရပါတယ် ပြီးတယ်ဆိုလို့ရှိရင်မာမာတိတိကြီးစီမဟာဆိုအဲ့ဒါပါတယ်ဘာရမာတဲ့မာနတော့ဒီရတာထောင်သွားတက်ကြတာမာနမာယိတာမဒမာယိတဲ့ဆိုတာအမျိုးမျိုးပေါ့ဒီကဥစ္စာမာယိတဲ့အသက်အရွယ်မာယိတဲ့ကျမ်းမာရေးမာယိတဲ့ရုပ်သင်္ခါမာယိတဲ့မကျမ်းမာရေးမာယိတဲ့ဆိုတာ လေးကအဘိုးဘွားတွေတော်တော်ကြမ်းမရေးပါ냐တချို့ဘွားကြီးတွေများဘယ်လိုပြောရလဲလို့ဆိုတော့အသက်ဖြစ်တယ်ရှိတယ်ဒီလိုတော့များအခုသက်ဖြစ်တယ်ကြီးပဲကောင်းကောက်တယ်ဆိုတော့သိတော့မသိပါဘူး။ဒါပြောတာတော့ဗျာ။ကျမ်းပါတယ် တရားတွေဖြစ်တဲ့တော့ကြောင့်ကောင်းကြရတဲ့နဲ့တော့ပိုင်းနာရတဲ့နဲ့တော့ကြောင့်ကျင်းဆွေးလေးဘူးရောင်းလေးအဲဒါမင်းနဲ့ရှုပ်ဝေးနေတာပဲတတိယလိုများအခုချိန်ဒီကောင်းကြတာမှမသိသေးဘူးရအဲဒါအာရကြပဒခေါ်တယ်ကျမ်းမှာဘုရားကြောင့်ပြုပြီးမာနိတာအဲဒါလည်းမာနာတယ်ဒီနေရာမှာပဒဆိုတာအဲဒါပြောတာဒါလည်းပဲစိတ်ရဲ့အငြိအကြီးပဲတဲ့ ဝအလာမာနကြီးလို့ဟုတ်တင်ရတဲ့ခေါင်းရောက်နေပြီဆိုတဲ့အခါကျတော့အဲ့ဒါအတိမာနခေါ်တယ်ဟုတ်ကဲ့လားတင်ရတဲ့ခေါင်းရောက်တော့မြေကြီးခြေတော့ထောက်ပြီးသေးလားမမီဘူးဒီလိုစိတ်တတာဥပကိလေသာသိရအမြင်ကြီးပဲ တရားတွေကိုမေ့ပြီးဆိုရင်အဲ့ဒါပမာဒတဲ့ဒါနာပြုဖို့မေ့နေတယ်သီလဆောက်ပြုဖို့မေ့နေတယ်တရားနာဖို့မေ့နေတယ်ဘာဝနာပွားများအထုဖို့မေ့နေတယ်ဝေယဝစ္စဆောင်ရွက်ဖို့မေ့နေတယ်မိဘဝတရားပြုစုဖို့မေ့နေတယ်ဆရာသမားဝတရားပြုစုဖို့မေ့နေတယ်ဘယ်တော့ရရဝတရားပြုစုလို့မေ့နေတဲ့ရည်ရွာရေးမှာဆောင်ရမကုသိုလ်လုပ်ငန်းတွေမဆောင်ရဘဲမေ့နေတယ်ဒါတွေကပမာဒတွေပဲ နှမျိုးရှိတယ်။တစ်မျိုးကအခုပြောတဲ့ကုသိုလ်ကောင်းမှုလုပ်ငန်းတွေကိုမေ့တာသမာဓိ။တစ်မျိုးကတော့ဒုတိယတွေတဲ့စိတ်မြုပ်နေတာ။အဲဒါသမာဓိ။မလာမှုဒုတိယတွေပဲပြုနေတာ။ပြုနေတယ်ဆိုတော့သူကြီးအပြုရမေ့ပြီတော့။ဒါကြောင့်မို့ဒီရတရားစိတ်လွတ်ထားသူအားဖိတ်လျော်ခေါ်တည်တယ်။ မျိုးရှိတယ်အဲ့ဒါပမာဒအားလုံးကဒီမှာ16ပါလို့ပြထားတယ်ဘယ်လိုလဲပဲအဲ့ဒီ16ပါတဲ့စိတ်ကိုမြစ်သိမဲရတာမဟုတ်သေးဘူးအကြောင်းစိတ်ကိုမြင်မဲရတဲ့တရားတွေရှိသေးတယ်ဘယ်ဟာလဲဆိုဒီတဲ့ပမာဒမောဟမောဟဆိုတာအမှန်တိုင်းမသိတာဒီဟာဒီကအငြင်းမဲတဲ့အခြေခံအကြောင်းအမှန်ဖြစ်တယ် သိတဲ့ပဲမသိတဲ့အတွက်ပဲမှားတာတွေကိုအမှန်လို့ထင်တယ်ဒုက္ခကိုဒုက္ခလို့ထင်တယ်ဒုက္ခကိုကြံပြန်တော့ဒုက္ခလို့ထင်တယ်မမြဲတာကိုမြဲတယ်လို့ထင်တယ်ဆင်းရဲတာကိုချမ်းသာတယ်လို့ထင်တယ်မတင်နေတာမလားပါတာတင်နေလားပါတယ်မကောင်းတာကိုကောင်းတယ်လို့ထင်တယ်ပုဂ္ဂိုလ်သတ္တဝါ င်ရင်မဟုတ်တာကိုပုဂ္ဂိုလ်ကြီးပဲတတ္တဝါကြီးပဲသူချင်းငါကြီးပဲလို့ထင်တယ်။အဲဒီလိုထင်တဲ့အချိန်တွေဟာအမှန်ကိုမသိမှုမောဟကအခြေခံလာတဲ့အတွက်သူလည်းပဲမောဟလည်းဥပ္ပတိလေးပါပဲ။ဒါဒီထဲမှာစိတ်ဒိဋ္ဌမပါဘူးစိတ်ပြောင်းနေတာ။စိတ်ပြောင်းနေပြီဆိုလို့ရှိရင်စိတ်ငြိမ်မဲ့တာဖြစ်စင်တာ။ နေနေတာပဲသူလည်းကိလေသာဥပကိလေသာပဲသမာဓိဝဋ္ဌပုံထဲမှာပေါ်ပြမထားဘူးခြံကြားတဲ့အဖြစ်များတဲ့ဆက်ချောင်မျိုးတွေကပေါ်ပြထားတာနောက်တစ်ခါပုဂ္ဂုဇနန္ဒပူဝမှုနောက်ကမပြုလုံးတဲ့ဓာတ်တွေပြုလုံးပြီးလို့ပြန်ပြီးစိတ်ဆင်းရတာပုဂ္ဂုဇ သိငယ်တဲ့ကံနဲ့မတိလောက်ထက်မိတာကိုပြန်ပြီးတွေးပြီးစိတ်ဆင်းရတာဒါလည်းပုဂ္ဂိုလ်သားပဲအဲ့ဒါနောင်တပူပါဘူးဟုတ်တယ်အဲ့ဒါလည်းပဲဥပကိလေသာပဲဒီထဲမှာတစ်ခါထိမမိတာမပါသေးဘူးထိမမိတာဆိုတာစိတ်စေတသိက်လေးလာထိုင်မှန်းမှုစိတ်လေးလာထိုင်မှန်းနဲ့စေတသိက်လေးလာထိုင်မှန်းနဲ့အဲ့ဒါကြောင့်ပဲယုတ်လည်းပဲလေးလာထိုင်မှန်းနဲ့ယောဂီတို့ရဲ့မဟာမိတ်ကြီးပဲ တတ်မရဘူးအဲအိမ်လိုက်တဲ့ဆိုရင်ပြီးပြီလားအိမ်လိုက်တာတို့ပြင်းရာတို့တောက်တောက်တာတို့ထားနိုင်တာတို့အဲ့ဒါထိနာမိတာဘူးကဒီလည်းပဲစိတ်အငြိကြီးပဲဘုရားဒီဝဋ္ဌတုတ်ထဲမှာမပေါ်ပြဘူးနောက်တစ်ခါဝိသိကိစ္စအရာပေါ်မှာယုံမတဏှာဖြစ်နေတာတရားပေါ်မှာယုံမတဏှာဖြစ်နေတာသံဃာပေါ်မှာယုံမတဏှာဖြစ်နေတာ ကုသိုလ်လုပ်ငန်းတွေပေါ်မှာယုံမှန်တရားဖြစ်နေတာအဲ့ဒီတဏှာဝိသိကိစ္စလည်းပဲစိတ်အငြင်းမဲ့ပဲဥပတိလေးတာပဲဘုရားလည်းဒီထဲမှာဖော်ပြမထားဖော်ပြမထားတော့လည်းပဲအဲ့ဒီကျန်တဲ့တရားတွေဟာလည်းပဲအခုဖော်ပြရတဲ့16ပါးတော့မှာထိုက်ရထိုက်ရတွင်းယူလို့ရတဲ့ ပကိလေသာအမြင်မဲ့တရားတွေပဲတဲ့စိတ်မစင်ကြအောင်လောက်တာမှန်မများဥပကိလေသာစိတ်ညင်မဲ့ကြောင့်တရားကြီးပဲဒါတွေအားလုံးပယ်ရမယ်အဲ့ဒါတွေပယ်နိုင်မှပဲစိတ်ဖြူစင်ပြီးချမ်းသာမယ်ဒါကြောင့်ဒီမှာသဏ္ဍာန်၆ပါးစိတ်ညင်မဲ့ကြောင့်ဥပကိလေသာတရား၁၆ပါး ပစ္စည်းကိုရလို့အဘိဓါအလိုကြီးတာဝိသမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောဓာမှတ်နေပါဆိုရမယ်လိုက်ဆိုသူပစ္စည်းကိုရလို့အဘိဓါအလိုကြီးတာဝိသမလောဘအကျိုး က်လိုခေါ်ဆိုပြပါစိတ်ဆိုးတာကောတာမလီပါဆိုတာ